အလှရှင်ကတော့ဘူကြီးလွင်ကိုဦး FMI City တဲ့ဘယ်နာတော့မသိဘူးဟမ်ဘီရင်အောင်တရားနာတရားတရားဟိုဘက်ပေါ့ FMI City အဖျော်ယမကကတော့ရန်ကင်းကဘုံမှုဆန်းထွန်းတော်စပယ်မိသားစုကောင်းမှုတဲ့ ဒါနကောင်းမှုပြုကြရလှူရင်ရတယ်လှူရတယ်တဲ့ဒါကြောင့်မလို့လှူရဒါနဲ့သာတန္တရာခီလံမပင်မမဲ့ရှင်လံကြည်သာလျှောက်ဖို့ရာနဲ့တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥတ္တမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းကြားဘူးကြလားဘယ်တော့မှကြားဘူးတော့ဟမ်ကြားဘူးလားရဘူးလားရလဲရဘူးကြားလဲကြားဘူးဒါဖြင့်ရထားကြားထားတာနဲ့အညီကောကျင့်ရလားဟုတ်ကလားစွန့်နိုင်သမျှ ကျင့်ရတာပေါ့မလူမတန်းဆင်းရဲလားလူတန်းချမ်းသာသည်ချမ်းသာသူမှစင်မကွာမင်္ဂလာရှိပေသည်ဟုတ်သလားမလူရင်တော့မရဘူးလူရင်တော့ရတယ်ဒါကြောင့်လူရတယ်ဟုတ်သလားဆိုမလူမတန်းဆင်းရဲလား လူတန်းချမ်းသာသည်မလူမတန်းဆင်းရဲလန်းလူတန်းချမ်းသာသည်ချမ်းသာသူမှာစင်မကွာ မင်္ဂလာရှိပေသည်ချမ်းသာသူမှာစင်မကွာမင်္ဂလာရှိပေသည် ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးကတော့ဒီလိုစီးတယ်မပေးလှူကမွဲပြာကြလှူမပေါ်ကြွယ်သည်တဲ့ဟာထိလိုက်တယ်နော်ဆိုမပေးလှူကမပေးလှူကမွဲပြာကြမွဲပြာကြလှူမပေါ်ကြွယ်သည်လှူမပေါ်ကြွယ်သည်ဆို အဲ့ဒီဒေသနာတော်အတိုင်းပဲဒီကနေ့အာယုံစွမ်းမေတ္တာတသက်လွန်မေတ္တာစွမ်းနဲ့လှူဒန်းတယ်နေစွမ်းတသက်လွန်မေတ္တာစွမ်းနဲ့လှူဒန်းတယ်ယံရှင်လူယောဂီသူတော်စင်ပေါင်းတို့အာလကောင်ဥပုသ္တေသူတော်စင်တို့အာလကောင်ဓမ္မမိတ်ဆွေတို့အာလကောင်လှူဒန်းကြတယ်တဲ့ဒါပေမဲ့ဒီကနေ့အာယုံစနေစွမ်းအလှူရှင်က မပေါ်လာပါဘူးအာယုံစွမ်းကပ်ဖို့လည်းသူမပေါ်လာဘူးနေစွမ်းကပ်ဖို့လည်းမပေါ်လာဘူးအလုံများနေပုံရပါတယ်အဖျော်ယမကအလှရှင်ကတော့ပါပါတယ်ထမရဲ့ဒီပြိဿထဲမှာအဲ့ဒါလို့လှူတဲ့အခါမှာတန္တရာဝုတ်ကလွတ်လန်းကိုရည်မှန်းပြီးလှူဒန်းတာကတစ်မျိုး တန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာ နေထိုင်နိုင်ရေးအတွက်လူဒဏ္ဍာက2မျိုး2မျိုးရွယ်ချက်2မျိုးတန္တရာဝကလွတ်လန်းကိုရည်မှတ်ပြီးလူဒဏ္ဍာကိုတော့ဝိဝတ္တနေပိတာကုသိုလ်လို့ပါဠိရခေါ်တယ်ပါဠိစကားလုံးနဲ့ခေါ်ရတယ်ဝိဝတ္တနေပိတာကုသိုလ်ဝဆင်းရဲကင်းရာနိဗ္ဗာန်ကိုမှီသောအလှလို့ဆိုလိုတယ် သန္တရာထဲမှာမပင်မပန်းချမ်းချမ်းသာသာသွားနိုင်မှုအတွက်လှူဒန်းတာကိုတော့ဝတ္တနေတိတာကုသိုလ်ဝတ္တနေတိတာဒါနလို့ခေါ်တာ။ကိုစင်းရဲကိုမိတဲ့ဒါနတဲ့။အဲ့ဒီနှမျိုးမှာသန္တရာဝကလွတ်လန်းကိုရည်မှန်းပြီးလှူဒန်းရင်သန္တရာဝကလွတ်မြောက်ရေးအတွက်လည်းအကြောင်းအထောက်ပါဖြစ်တယ်။ သန္တာတန္တရာထဲမှာလည်းမပင်မပန်းချမ်းချမ်းသာသာနေထိုင်နိုင်ရခြင်းဆိုတဲ့အကျိုးလည်းပဲရတစ်ချက်ခုမချက်ပြဒါကြောင့်မလို့လူတိုင်းလူတိုင်းဟာဒီလူကြောင့်သန္တရာဝလန်သန္တရာဝကလွတ်လန်းဖြစ်တဲ့တတိပဌာအကျဉ်းလန်းအကျင့်မှန်နေကျင့်ကြံပွားများအထုတ်နိုင်ရပါလို့ဤကျင့်ကြံပွားများအထုတ်နိုင်တဲ့အတိုင်းလဲ တန္တရာဘောကလွတ်မြောက်ရာမှန်နိဗ္ဗာန်ပြည်နိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်ရောက်ရပါလို့ဤလို့ရည်ရွယ်ချက်ဥတည်ချက်ထားပြီးလူတန်းရသည်ဒါနင်းစာတန္တရာခီလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနှင့်အဲ့ဒါကလူနည်းတစ်မျိုးတန္တရာလွတ်လန်းရည်မြော်မှန်း၍လူရန်သမှုဒါနပြုအပ်ခြင်းသည်လည်း ဒါကလူနည်းတစ်မျိုးဟုတ်ကဲ့လားအဲ့ဒီကဒါနင်စဆိုတဲ့စကလုံးရဲ့ဘာသာပြန်ထဲမှာလူနည်းဘယ်နှမျိုးပါတော့ပါပါတော့သံဃာထဲမှာမပင်မပန်းချမ်းချမ်းသာသာသွားလာနေထိုင်နိုင်ဖို့ဆိုတာကတစ်မျိုးပြီးတော့နောက်တစ်မျိုးကသံဃာဝဆင်းရဲကလွတ်မြောက်ရေးကိုရည်မှန်းပြီးတော့ လူရဏာကတမျိုးဟုတ်သလားပါဠိလိုဆိုလို့ရှိရင်တော့ဘာဘယ်လိုလူတွေတဲ့ဝတ္တနေသိတာအလှူနဲ့ဝိဝတ္တနေသိတာအလှူဟုတ်ကဲ့လားဝတ္တနေသိတာဒါနနဲ့ဝိဝတ္တနေသိတာဒါနဒါနင်္စာတန္တရာခရီးလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနဲ့ သန္တရာလွတ်လန်းရည်မြော်မှန်း၍လှူဒါန်းမှုဒါနပြုအပ်ခြင်းသည်လည်းဥတ္တမချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ကောင်းလားပါကောင်းတာတော့ဟမ်ဒါနပြုရတာကောင်းလားဒီလိုမဟုတ်ဘူးလားဒါနပြုရတာကောင်းတယ် အဲဒါကြောင့်မိမိတို့ဘာဒါနပြုပြု10ရံပဲပြုပြု20ရံပဲပြုပြု100ရံပဲပြုပြုရည်မှန်းချက်ကတန္တရာဝကလွတ်လန်းကိုရည်မှန်းပါသည်ဆိုတဲ့ရည်မှန်းချက်နဲ့လူဒါဒီဒါနကောင်းမှုအကြောင်းထောက်ပံ့ပြုလို့တန္တရာဝကလွတ်မြောက်လန်းဖြစ်တဲ့တတိပဋ္ဌာန်ကျင့်မှန်မဲ့ခင်ရှင်တန်ကျင့်မှန်နေကျင့်ကြံပွားများအထောက်နိုင်ရေးအတွက်အကြောင်းထောက်ပံ့ပြုနိုင်တဲ့အတွက်အထောက်ဖြစ်တဲ့ အာထုတ်ဖြစ်ပြီဆိုလို့ရှိရင်တော့တဖြည်းဖြည်းနှီးမသွားဘူးလားအာမထုတ်ဖြစ်သေးသမျှတော့ဝေးနေသေးတာပဲမဟုတ်လားဒါကြောင့်မလို့အဲ့ဒါလိုအာထုတ်ဖြစ်အောင်လူတန်းတဲ့အခါကျတော့ဒီဘက်ကိုစိတ်ဥလှဲ့ထားပြီးတော့ဥဒေချက်ထားပြီးတော့လူတန်းရတယ်မြတ်စွာဘုရားတန်ယုတ်တနိကေမှာဘယ်လိုဟောထားလဲလို့ဆိုတော့ ဒါနပြုတဲ့ပုဂ္ဂိုလ်များဟာတဲ့ဘာနဲ့တူတယ်လဲလို့ဆိုတော့မီးလောင်နေတဲ့အိမ်တဲကအိုးခွဲအစာရတဲ့ပစ္စည်းပစ္စည်းတွေကို မရအရသဲထုတ်ထားတဲ့ပုဂ္ဂိုလ်နဲ့တူတယ်တဲ့တဏ္ဍာရီများအိုးခွဲအသုံးအဆောင်ဒါတွေမိလောင်တဲ့အိမ်တွေကတဲထုတ်ထားနဲ့ထားတဲ့တူနဲ့တူတယ်တဲ့။မကြောက်နော်။မိတဲ့ပါသွားတဲ့ပစ္စည်းကနောက်သုံးရသေးလား သယ်ထုတ်ထားနိုင်တဲ့ပစ္စည်းကတော့နောက်သုံးရတယ်အဲ့ဒါနဲ့တူတယ်တဲ့ဒီတော့လှူဒန်းတဲ့ပစ္စည်းဟာမီးလောင်တဲ့အိမ်တွေကသယ်ထုတ်ထားတဲ့ပစ္စည်းပဲတဲ့မလူမတန်းလိုက်ပဲနဲ့သုံးဆွဲစားတော့ဂုံခန်းသွားတဲ့ပစ္စည်းကတော့ဘာနဲ့တူတယ်မီးလောင်သွားတဲ့ပစ္စည်းနဲ့တူတယ်တဲ့မီးလောင်သွားတဲ့ပစ္စည်း ။ဘာမီလောင်တာလဲလောဘမီဒေါသမီမောဟမီဇာတိမီစရာမီဗျာတိမီမရဏမီတောကမီပရိဒေဝမီဒုက္ခမီဒေါမနတမီဥပါယသမီတွေလောင်သွားတယ်တဲ့အဲ့ဒီပစ္စည်းတွေကတော့ဇာလောဘမီလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့မီ မပေးရဲ့မကမ်းရဲ့မလူရဲ့မတန်းရဲ့တပွေးပွေးတပိုက်ပိုက်တသိန်းသိန်း30ဆယ်နဲ့နေနောက်ကြတော့သေသွားသေသွားတော့သူနောက်ဘလောင်များပါသွားပါဘူးလားသေကြလားအာတရုပ်တွေတော့ပါအောင်လုပ်ကြပါလားဟမ်တရုပ်တွေတော့ပါအောင်လုပ်ကြတာပဲသူတို့ပါလားမပါလားတော့မသိဘူး နောက်ထပ်တော်တော်များများကိုအကုန်ခံပြီးတော့ပေါအောင်ထည့်ပေးလိုက်ကြတာဝက်ကောင်လုံးဝက်ကောင်လုံးကြော်ကြီးတောင်မှထည့်ပေးလိုက်သေးတယ်အပါလာမပါလာတော့မသိဘူးအတကောလောကောတပ္ပံပဟာယကမဏိယံလောကလူပေါင်းသည်လောကလူပေါင်းမှအတကောကိုပိုင်ဥစ္စာမရှိကြပါစေတဲ့လူတွေမှာတဲ့ကိုပိုင်ဥစ္စာမရှိဘူးဟုတ်လားကိုကိုစီကြီးတာကိုမပိုင်ဘူးလား ဟမ်မပိုင်ဘူးလားသိကြလားမပိုင်ဘူးဆိုတာပိုးထင်ရှားတာကမြို့သစ်တွေချဲတော့ပိုးမထင်ရှားဘူးလားလယ်သမားတွေဘာဖြစ်ကုန်อืมလယ်သမားတွေလှုပ်ရှားကင်စားစရာဖြစ်အောင်လက်လွတ်ကုန်တယ်ပထမတော့ငတ်လေငတ်လေနဲ့သူဟာဟုတ်တယ်အောင်မင်းနော်နောက်ကြတော့ သူလည်းဖြစ်သွားတယ်အဲ့တော့ကိုယ်ပိုင်ဥစ္စာမရှိဘူးဆိုတော့မဟုတ်ပေဘူးလားဟုတ်ပါတယ်ကဲပါအဲ့လေသမားမဟုတ်ပါဘူးမြို့ပေါ်ကတထေးကြီးတကြွယ်ကြီးပါပဲထားကြပါစို့သူ့ကိုသူပိုင်ဥစ္စာရှိလားမိလောင်သွားရင်ဘယ်နဲ့တော့အကုန်ပါသွားတော့ဘောဟုတ်ကဲ့လားမိလောင်သွားရင်အကုန်ပါသွားတယ်ဓမြတက်ရင်လည်းပါတာပဲတခိုးခိုးရင်လည်း ပါတာပဲမင်းဆိုမင်းဆိုရာဇာရံကရောအေးရလားပါမသွားဘူးလားအဲပါသွားတယ်အဲ့ဒါကိုဟာဟုတ်ရင်ပါပါမလားမမပါပါဘူးကိုဟာမဟုတ်လို့ပါတာပေါ့ရံသူမျိုးပဲနှစ်ပါးတယ်ပါပါတော့ရေကလည်းရန်သူပဲပစ္စည်းပစ္စည်းကလည်း တိုက်စားသွားနိုင်တယ်လူကိုလည်းမျောပါသွားနိုင်တယ်ဒီလိုမဟုတ်လားမိကလည်းရန်သူပဲမင်းကလည်းရန်သူပဲမင်းဆိုတာ तू လှုပ်ချင်ရလှုပ်နိုင်တယ်မဟုတ်လားအစိုးရတော့မလှုပ်နိုင်ပါဘူးမင်းပြောတာဟုတ်တယ်မလားသူလှုပ်ချင်တာလှုပ်နိုင်တယ်လှုပ်ချင်တာလှုပ်တယ်လှုပ်နိုင်တယ်လည်းလျှောက်လှုပ်တယ်ဆိုလို့ရှိရင်တော့ကိုယ်ကိုယ်ကာယတွေဖြစ်ကုန်တော့ဗော နောက်ခိုးသူဟုတ်လားခိုးသူဆိုတော့ဓမြမပါပါလားဟမ်ဓမြရန်သူတဲ့မပါဘူးလားပါလားတခိုးဓမြအတူတူပဲမဟုတ်လားမသိအောင်ယူတာနဲ့သိအောင်ယူတာဒါဒါထူတာပဲဒါကြောင့်မလို့ငါးပါးသီလဆိုရမဟုတ်လားဘယ်လိုဆိုတော့ အဒိဏဒါနာဝေရမဏိတိခာပရံသမာရိယာမိသူတစ်ပါးပစ္စည်းကိုမတရားယူခြင်းမှရှောင်ခြင်းမှဤခိုးတာတခုတည်းလားအကုန်လုံးပါတယ်နော်ဟုတ်ကဲ့လားအကုန်လုံးပါတယ်လွန်ခဲ့တဲ့နှစ်ပေါင်း40လောက်ကပေါ့လေဘုန်းကြီးကအဲ့တော့ဒီဟိုမှာ ဗမာတရားဖျားဘူးလာတဲ့ဒကမကြီးတယောက်ရှောက်တယ်တပည့်တော်တို့တော့ဖျားတဲ့လှူပဲလှူနေရတာပဲတဲ့အဲ့ဒါအခုဟိုတိုက်ဆောင်မယ်ဆိုလို့လှူအောင်ဆိုလို့လှူလိုက်ရတယ်တဲ့9000နဲ့အခုတခါတတိုင်းခါအောင်မလို့အဲ့ဒါတတိုင်းအတွက်လှူအောင်လို့ပြောတယ်တဲ့အာမလှူပဲနေလို့လည်းမရဘူးဖေရတဲ့အဲ့ဒါဒါလည်းလှူအောင်မှာပဲဖေရတဲ့အဲ့ဒီအလှူပဲနဲ့နေပါမလား ဟမ်ပါတယ်အဒိဏဒါနများဝင်နေမလားလို့သူတို့ဘာပစ္စည်းမတရားယူတယ်ဆိုတာပိုင်ရှင်ကကြည်ကြည်ပြူပြူမပေးတဲ့ပစ္စည်းယူတာမှန်သမျှမတရားယူတာပဲအခုတော့သူဟာကြည်ကြည်ပြူပြူပေးတာဟုတ်ကဲ့လားမလှူပဲမနေရလို့လှူတာလေသူဟာ အဲဒါပစ္စည်းလဲကုန်ရသေးအကုသိုလ်လဲဖြစ်ရသေးအဲ့လိုများလှုပ်သေးရလားမလှုပ်သေးပါဘူးမလှူပဲနေလို့မလို့ဘယ်သူမှလည်းလာပြီးထောင်မချပါဘူးမဖမ်းပါဘူးမချုပ်ပါဘူးမဟုတ်လားအဲ့ဒါလိုဟာသိရှိတယ်ဒါကြောင့်မလို့အဒိဏဒါနာဝေရမဏိသိက္ခာပဒံတမာရိယာမိသူတို့ဘာပစ္စည်းကိုမတရားယူခြင်းမှရှောင်ခြင်းမှဤ ဟုတ်လားဟိုမြို့ပေါ်တက်ပြီးတော့အခုဗါတဲ့ဈေးကွက်စီပေါ်ရေးခင်မှာမြို့ပေါ်တက်စီပေါ်ရေးလုပ်တဲ့တောကမော်လမြိုင်ဘက်ကတောကတက္ကမကြီးတယောက်အဲသူကလည်းသူနီးနဲ့သူသူနီးသူဟန်နဲ့သူပေါ့လေအဲ့လိုလောက်ကြတာကိုလို့တော့စီပေါ်လဲတော်တော်ဖြစ်ပါတဲ့အဲတန်းချီပြီးတော့ချမ်းသာနေပါတဲ့ ဒီနေ့မှာဘုရားတဆူလှူဖို့ရအတွက်လာလှူခနဲ့အခါကျတော့သူက9000လှူပါမယ်လို့လာလှူခနဲ့လူတွေပြောလိုက်တယ်9000လှူပါမယ်လို့ပြောလိုက်တယ်အဲ့ဒါအဲ့ဒီလိုပြောပြီးတော့မကြခင်ဒီအလှူခံလာတဲ့လူတွေမှမပြန်လာပြန်မသွားသေးဘူးအိမ်ထဲကမထွက်သေးဘူးတယ်လီဖုန်းကရောက်လာတယ်ဟဲ့နင်အဲ့ဒီဖះကိုဘယ်လောက် လှူတော့9000လှူမလို့ပါအဲ9000နဲတယ်2သိန်းလှူလိုက်လို့ပြောတယ်အဲ့ဒါနဲ့2သိန်းလှူလိုက်ရတယ်တဲ့အဲ့ဒါတကယ်အဖြစ်မှန်တော့ဘယ်နဲ့တော့အဋိဏဌာနနဲ့ဘလို့နေမလို့ဟမ်အေးဟုတ်ကလားအဒိနာဒါနာဝေရမဏိဒိဋ္ဌဗရံတမာရိယာမိသူတစ်ပါးပစ္စည်းကို မတရားယူခြင်းမှ ရှောင်ကျင်ပါ၏ပယ်ရှင်ကကြည်ပြူပြူလိုလိုလားလားမပေးတာကိုတနည်းနည်းနဲ့ယူတယ်ဆိုရင်နော်အဒိဏဒါနပဲဟုတ်ကဲ့လားဟောတရားလည်းဘယ်ရောက်တော့ဟမ်ဒါနအလူပဲဟုတ်သားပဲဒါနဲ့စပြောနေတာဒါနဲ့စပြောနေတာ အဲ့ဒါကြောင့်မို့အဲ့ဒါတွေသတိထားရသည်တဲ့အဲပစ္စည်းလည်းကုန်ပါသေးအကုသိုလ်လည်းဖြစ်ရသေးဆိုမကောင်းဘူးအဲ့လိုဆို လုပ်ကိုမလုပ်နဲ့ကိုယ်စိတ်ထဲကပါမပဲပေ ပါမပဲလှူမဟုတ်ပဲဘူးလားမလူလို့မလို့ဖမ်းမယ်ဆိုရင်လည်းဖမ်းပါစေဟုတ်လားအဲ့ဒါလိုဖြစ်ရမှာပေါ့အဲ ဒါနိစာတန္တရာခရီးလံမပင်မမဲ့ရှင်လန်းကြည်သာလျှောက်ဖို့ရာနှင့်တန္တရာလွတ်လန်းရည်မြော်မှန်း၍လှူဒန်းသမှုဒါနပြုအပ်ခြင်းသည်လေဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ပရိသတ်တော့မသိဘူးဘုန်းကြီးတော့အဲ့ဒါရွရတာရွလို့ကောင်းလွန်လွန်လို့ပရိသတ်တော့နားထောင်လို့ပဲနဲ့နေတော့ဟုတ်ကလား ဒီတော့ဟိုမုံရွာမှာဟိုရင်ဓမ္မယုံရေစဲချတခုသွားပြီးတရားဟောရေစဲချပေးရတော့9နှစ်လောက်ရှိပြီဓမ္မရဲ့9နှစ်လောက်ရှိပြီနဲ့တွေ့တယ်အဲ့ဒီမှာဘုန်းကြီးကလည်းတရားဒူဒူဟောရင်ညောဒီဒီဟာလေးပဲဒီဒါနင်းစားလေးပဲလှက်ပတ်ပြီးပြောနေအောင်ပြောနေပြီဒါနင်းစားဒါလေးပဲထက်ခါထက်ခါရနေ နောက်ကြတော့ကြားရတယ်အလှရှင်ကသဘောကျလွန်းလို့အဲ့ဒါလေးကြက်ထားပါရစေဆိုပြီးတော့သူတို့เจ้าကဘုန်းကြီးပြောလို့အဲ့ဒါဘုန်းကြီးကမင်္ဂလာစာအုပ်ပေးလိုက်ရတယ်တဲ့อืมတရားတရားဖြစ်သွားတာအဲအဲ့ဒီလှရှင်တော့တရားတရားဖြစ်သွားတယ်ဒီကအလှရှင်နေတော့ဘယ်နဲ့နေလဲမသိဘူးဒါကြောင့်မဖြစ်လို့လှူရတာဖြစ်နေမလားဟုတ်ကလား အဲပြောချင်တာကတော့အဲ့ဒါပါပဲတိမ်ကတော့လှူလို့မရဘူးဓမ္မယုံကတော့လှူနိုင်ပါတယ်ဓမ္မယုံကတော့ခုနပြောတဲ့ပေတရားပေ60အကျယ်အဲ့ဒါလို့မှတ်ပါတယ်နှစ်ထဓမ္မယုံလှုပ်ချင်တာတော့တစ်ထပ်ပဲလှုပ်ချင်တာပါအကုန်ကြများမှဆိုလို့တစ်ထပ်ဓမ္မယုံကလှလှပပဖြစ်အောင်လှုပ်လို့ရတယ်တစ်ထပ်ဓမ္မယုံနှလုံးဆိုလို့ရှိရင်တစ်လုံးကအမျိုးသားနဲ့ယဟန်တော်များ တလုံးကအမျိုးသမီးယောဂီများအဲ့လိုသူဟာနဲ့သူသိချဆိုသိကောင်းတာမြေရတော့ရှိပါတယ်မြေရှိတယ်အဲ့ဒါဟိုစောက်စီရငွေကြေးအကုန်ကြနှခုဆိုလို့ရှိရင် များမှာဆိုလို့တထပ်ဆိုလို့ရှိရင်ဖလှပပါတင်းနေတယ်တဲ့ဖြစ်အောင် ဆောက်လို့ရနှစ်ထပ်ကတစ်ထပ်လောက်မလောက်ဆောက်ကြည့်တော့ တကယ်လို့များသိန်းတကာလိုပဲအလှကျင်တကာတူတဲ့သီချပေါ်လို့ရှိရင်လည်းဗန္ဒမတကာတာအဲတထနှစ်နေရာတထဆောက်အောင်လို့ပေါ့လေအခုယာယီဆောက်ထားတာတနေရာ ရှိပါတယ်ယာယီဒါကြားပါပြီစာရဲကအဲ့ဒီမှာပဲအထုတ်နေကြတာဒီတော့ဟို ပစ္စည်းတည်ထုတ်ထားတယ်ဆိုတာတည်ထုတ်ထားတဲ့ပစ္စည်းမှကိုပစ္စည်းတဲ့မီးလောင်တဲ့အိမ်ထဲကတည်ထုတ်ထားတဲ့ပစ္စည်းမှကိုပစ္စည်းတဲ့မီးထဲပါသွားတဲ့ပစ္စည်းကကိုပစ္စည်းမဟုတ်ဘူးတဲ့အဲ့တော့မြတ်စွာဘုရားအဲ့ဒါပါဆိုလိုတာလေလူထားတန်းထားတဲ့ပစ္စည်းကကိုယ်နောက်တကောက်ကောက် ပန်းနေတယ်တဲ့ကိုပစ္စည်းတဲ့သူကနောင်ခါကြအသုံးကြတယ်တဲ့ဒီလိုမဟုတ်ဘဲနဲ့စားတော့သုံးဆွဲလိုက်ရတဲ့ဟာကတော့ကိုပစ္စည်းမဟုတ်တော့ဘူးတဲ့မိတဲ့ပါသွားပြီတဲ့ဇာတိမိဇရာမိအိုမိနာမိသေမိလောဘဒေါသမောဟမိအဲ့ထဲပါသွားပြီတဲ့ဒါပြောတာပြောတော့ကိုပစ္စည်းမဟုတ်တော့ဘူးတဲ့လှူထားတဲ့ပစ္စည်းကတော့ကိုပစ္စည်းပဲတဲ့ အဲ့ဒါကြောင့်နောင်ခါမှာကိုယ့်အတွက်သုံးကြတယ်တဲ့ဒါကြောင့်လူမထားတဲ့ပစ္စည်းဆိုလို့ရှိရင်ဘာပြောတယ်လဲဆိုခုနအတ္တကောလောကောတပ္ပံပဟာယဂမနိယံလောကလူမောင်းသည်အတ္တကောကိုယ်ပိုင်ဥစ္စာမရှိပါကြေလူတွေမှာကိုယ်ပိုင်ဥစ္စာမရှိဘူးတဲ့ထင်နေကြတာတဲ့အဲကိုယ်ပိုင်ဥစ္စာဖြစ်ခြင်းရင်လူလိုက်တဲ့လူလိုက်ရဲ့အဲ့ဒါ ကိုယ်ပိုင်ဥစ္စာဖြစ်ရောတဲ့သဗ္ဗံပဟာယဂမနိယံသဗ္ဗံရှိသမျှအလုံးစုံကိုပဟာယပယ်စွန့်၍ဝါထားခဲ့၍ဂမနိယံသွားကြရမှာပါတကားတဲ့ပါတယ်တော့ရှိသမျှထားခဲ့ပြီးသွားရမှာပဲတဲ့ဘာကြောင့်လဲဆိုတော့ကိုယ်ဥစ္စာ ကိုပိုင်တဲ့ဥစ္စာမဟုတ်လို့ကိုပိုင်တဲ့ဥစ္စာဆိုလို့ရှင်တော့ယူသွားရမှာပေါ့ဒါဖြင့်အဲ့ဒါလို့သွားတဲ့အခါယူသွားနိုင်တာရှိသလားမရှိဘူးလားအဲဘယ်ဟာလဲဟဲ့ဒါနသီလဘာဝနာကိုဥစ္စာမဟုတ်ပေဘူးလားယူသွားလို့ရသည်တော့ယူသွားလို့ရအောင်လို့ ဒါကကောင်းတဲ့ဘက်မကောင်းတဲ့ဘက်ကလည်းပဲမကောင်းတဲ့လူမှာတော့သူမကောင်းတဲ့ဥစ္စာတို့ပါမသွားဘူးလားအကုသိုလ်ဥစ္စာတို့ကသူနဲ့ပါသွားတာပဲပါသွားပြီတနေ့နေ့တစ်ချိန်ချင်းသူမကောင်းကျိုးဆိုးကျိုးပေးမှာဒါကြောင့်မလို့ကောင်းတဲ့ဥစ္စာတို့ပါအောင်မိတဲ့မိတဲ့ဆိုတာမပင်လို့လည်းမဖြစ်ဘူးပေါ့လားမစားပဲနေလို့ရသလားမိုးဖက်မတော့ဖက်နေလို့ရသလားမရဘူး အဲတော့သင်လျော်လျောက်ပါအောင်တော့ဝေရစားရနေရထိုင်ရမှာပဲမဟုတ်လားအဲအဲ့ဒီထဲမှာနေပြီး ဖဲ့ပြီးတော့မိသေးကသဲထုတ်တာစွန့်နိုင်သမျှဒီလိုမဟုတ်လားကိုယ်ပိုင်ဥစ္စာ မရှိပါစွန့်ငါသွားရမှာပါတကားတဲ့ဟုတ်သလားဟုတ်တယ်နော် ။အိုနာသေးတို့မောင်းနှင်ဖို့လူတို့မမြဲပါတကား။ရုပ်နဲ့နာရှိနေသမျှတနေ့တဲ့တနေ့တရွေ့၍ယွင်းယိုနောက်ပြန်လို့မပြူသည်ရှေ့ကူသာအိုမြဲဒီလိုမဟုတ်လား။အဲ့တော့အဲ့ဒီယုံနဲ့နာက တနေ့တဲ့တနေ့ပိုးပိုးပြီးအိုလာတယ်ပိုးပိုးပြီးယွင်းယိုလာတယ်တနေ့တဲ့တနေ့ပိုးပိုးပြီးတော့ပျက်စီးလာတယ်ဆိုတော့ဘယ်ဘက်နီးအောင်ဒီယုံနာကပို့နေတာအဲအိုဘက်နာဘက်သေးဘက်နီးအောင်ပို့နေတာဟုတ်ကဲ့လားအိုနာသေးသို့မောင်းနှင်ပို့လူတို့မမြဲပါတကား ဒါဖြင့်မအိုအောင်မနာအောင်မသေးအောင်များစောင့်ရှောက်ပေးမဲ့အာကိုဇရာလူအာကိုဇရာ အရာများ ရှိရဲ့လားပါရှိတော့ဟမ်တရားပဲရှိသည်ဟုတ်တယ်မဟုတ်လားတရားမှတပါတခြားလူက တခြားတ attva တရှိတ attva ကကိုယ်အတွက်အာကိုရာဖြစ်ရလား မအိုးအောင်လဲလုံမပေးနိုင်မနာအောင်လဲလုံမပေးနိုင် မသေးအောင်လဲလုံမပေးနိုင်ဘူးဒါပေမဲ့တချို့များအဲ့လိုမအိုးမနာ မသေးအောင်လုပ်ပေးနိုင်တဲ့ပုဂ္ဂိုလ်စီမအေးကြည်ကြည်တဲ့ချမ်းသာအောင်လုပ်ပေးနိုင်တဲ့ပုဂ္ဂိုလ်ရှိလိမ့်မယ်လို့တချို့ယူဆပြီးဟိုဟာဒါကိုးကွယ်တာတွေမရှိဘူးလားအဲ့ဒီလူတွေဝမ်းသာစရာကြီးပေါ့ ။ဘာကြောင့်လဲဆိုတော့သူတို့စီပွားဥစ္စာတွေတဲပြီးချမ်းချမ်းသာသာနဲ့နေကြထိုင်ကြရမှာကိုမဟုတ်ဘူးလား။ဟမ်မဟုတ်ဘူး။ဟုတ်တာပါလေ။ဟုတ်တာကသနာစရာကောင်းတော့ဗောမဟုတ်လား။သူတို့မျက်စိလဲနေတာမဟုတ်လား။သူတို့မစင်းစားလို့ပါတကယ်လို့အဲ့ဒီပုံကိုကြီးက မိုးအောင်မနာအောင်မသေးအောင်လှုပ်ပေးတယ်ဆိုရင်လှုပ်ပေးနိုင်တယ်ဆိုရင်သူကိုယ်တိုင်အဲ့လိုမိုးအောင်မနာအောင်မသေးအောင်လှုပ်မှာပေါ့အဲ့ဒီပုံကိုကြီးကစီးပွားတိုးတက်အောင်လှုပ်နေတယ်ဆိုရင်သူကိုယ်တိုင်မီလီယံနဲ့ဘီလီယံကြီးဖြစ်အောင်လှုပ်ပြီးတော့စီးစိမ်ခံနေမှာပေါ့ဟုတ်လားဒါပေမဲ့အဲ့လိုလှုပ်ပေးနိုင်တယ်လို့ဆိုတဲ့လူကသွားကြည့်လိုက်တဲ့ခါကျတဲကုတ်ထဲမှာမဟုတ်လားအဲ့တော့သဘာဝကြရဲ့လားကြဘူးအဲ့ဒါလေအဲ့လောက်ကလေးစဉ်းစားမိရမယ်ယုံသင့်သလားမယုံသင့်ဘူးလားဆိုတာဒါ မထင်ရှားဘူးလားအခုတော့လူကညံမသုံးတော့အဲ့လောက်ကလေးတောင်မစင်စားဘူးအဲ့လောက်လေးတောင်မစင်စားတော့လည်းပဲသူမြတ်ညာသမျှခံပေါ့လေဟုတ်ဘူးလားသူမြတ်ညာသမျှခံပေါ့တဲ့ဒါတယောက်ကပြောတယ်အမေလောကမှာလိမ့်နဲ့ညာတဲ့လူတွေသူတို့အပြစ်မဟုတ်ဘူးတဲ့ဘာဖြစ်လို့တော့ဆိုတော့ဟာလူတွေကကအလိမ်ညာခံရင်းနေကြတာတဲ့ ဒါကြောင့်မလို့အလိညာသူကလည်းစဉ်းစားကြည့်တော့ဟုတ်တုတ်တုတ်နဲ့တူတယ်မဟုတ်လားအဲစဉ်းစားကြည့်တော့ဟုတ်တုတ်တုတ်ပဲအဲ့တော့အလိညာခံကျင်တဲ့ဆိုကြတဲ့ကဉာဏ်ရှိလို့လားဉာဏ်မရှိလို့လားဉာဏ်မရှိလို့ပေါ့နတ်လဘိန်တုံးနေနော်ဆိုကြပါစို့တက္ကသိုလ်မှာပမောက္ခကြီးဖြစ်နေပါစေအလေးအညာခံနိုင်ရင်တော့သူဟာနတ်လဘိန်ခံရင်တော့နတ်လဘိန်တုံးမယ် ဒါသင်ထားတဲ့ပညာပဲရှိတယ်သူ့မှာကိုယ်ပိုင်ပညာမရှိဘူးလေမဟုတ်လားသင်ထားတဲ့ပညာပဲရှိတယ်ကိုယ်ပိုင်ပညာမရှိဘူးအဲသူနတ်ပိန်တုံးမယ်အဲဒါအဲ့ဒါသတိထားဖို့လိုသည်ဦးနာသေးသို့မောင်းနှင်ဖို့ လူတို့မမြဲပါတကားစောင့်ရှောက်သူမဲ့ကိုးရာမဲ့အာနှဲ့လှကြပါတကားကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားရဲ့ဆောင်ဖို့ပါစောင့်ရှောက်သူမဲ့ ကိုရာမဲ့အာနွယ်လှကြည်ပါတကားတဲ့မတရားမနာမဟုတ်အောင်စောင့်ရှောက်ပေးမဲ့လူဘယ်သူမှမရှိဘူးမတတ်နိုင်ကြဘူးတဲ့အာကိုစရာဘယ်သူမှမရှိဘူးဩနာသေးသို့မောင်းနှင်ဖို့လူတို့မမြဲပါတကားစောင့်ရှောက်သူမဲ့ကိုရာမဲ့အာနွယ်လှကြည်ပါတကားမြတ်စွာဘုရား ဟောတဲ့တရားလည်းသိကောင်းတာပဲအဲ့ဒီမှာထိတယ်ဆရာတော်ဘုရားကြီးစီထားတဲ့ဆောင်းဘုတ်ကလည်းထိတယ်နောက်တစ်ချက်ကဘာလဲဆိုတော့အဲအဲ့ဒီအချက်၄ခုကိုဓမ္မုတ်ဒေသ၄ချက်၄ချက်လို့ခေါ်တယ်၄ပါးလို့ခေါ်တယ်နောက်တစ်ချက်ကဘာလဲဆိုတော့ဥနောလောကောအတိတ်တော်တဏှာဓာသောတဲ့ဘုရားဟောတာမြတ်စွာဘုရားရဲ့စကားလုံးတွေကလည်းကောင်းလိုက်တာ အဲ့ဒီစကလုံးကိုမှီအောင်ကြည်စတော်ရှင်ဆရာတော်ဘုရားကြီးကလည်းလိုက်နိုင်တယ်လောကောလောကသည်ဥနောပြည့်တယ်လို့ဘယ်ခါမှ မရှိကြအမြဲတစေရုပ်လျော့လျက်သာနေ၏တဲ့ဟောပါတယ်လောကကြီးပြည့်တယ်လို့မရှိဘူးတဲ့အမြဲတမ်းလျော့နေတာပဲတဲ့ဟို ဒီဒီမော်ဘီမှာသိလူမဲ့တကားပါပဲတစ်ချိန်ကရှောက်ဖူးတယ်၃နှစ်လောက်ရှိပါပြီထမရဲ့၃နှစ်လောက်၂နှစ်လောက်ရှိပြီနဲ့တူတယ်တပြည့်တော့အရင်ကတော့အောင်မေရာငါနှစ်သိန်းလောက်များချမ်းသာလို့ရှိရင်တော့ငါအဲ့ဒီနှစ်သိန်းဘန်အပ်ပြီးတော့အေးအေးနေမယ်တရားအထုံမယ်လို့အဲ့လိုတပြည့်တော့စိတ်ထဲမှာရှိတယ်ခုနဥနောကိုပြောကြတာနော် ဥနောဆိုတာအမြဲတမ်းယော့နေတာပဲတဲ့ပြည့်တယ်လို့ဘယ်တော့မှမရှိဘူးတဲ့အဲ့ဒါသူဟာသူပဲဆက်ပြောတယ်အခုသိန်းတထောင်ချမ်းသာလည်းပဲတပည့်တော်မတော်သေးဘူးဆက်လုံနေသေးတာပဲတဲ့သိန်းတထောင်ချမ်းသာလည်းတပည့်တော်မတော်သေးဘူးဆက်လုံနေသေးတာပဲတဲ့အဲလောဘများကြောက်เสียကောင်းတယ်တဲ့သူကအဲ့လောက်တော့သိသေးတယ်တော်သေးရဲ့သတိရအဲ့လောက်တော့သိသေးရဲ့ ရောက်เสียကောင်းတယ်အဲ့တော့အဲ့ဒါထောက်ခြင်းအားဖြင့်မြတ်စွာဘုရားဟောတဲ့ဥနောအမြဲတမ်းယော့နေတာပဲဆိုတာသဘောတူရဲ့လားဗမာစကားရှိတယ်မလားရလေလူလေအိုးတစေတဲ့ဟုတ်ကဲ့လားရလေလူလေအိုးတစေတဲ့အဲ့ဒါဘယ်တော့မှမပြေဘူးလို့ပြောတာဥနောလောကောအတိတ်တော့ အတိတ်တော်တင်းနေရောင်ရဲတယ်တော်ပြီးဖူ၍ဘယ်ခါမှမရှိကြတဲ့ဟာတသိန်းရတော်ပါပြီငါးသိန်းလောက်ရရင်တော်ပြီအဲ့ဒါလို့မရှိပါဘူးတဲ့ရှိပါမလားမရှိဘူးနော်တကယ်မရှိတာနော်တကယ်မရှိတာအဲ့တော့မရောက်ရဲသေးသမျှလည်းဘာဖြစ်မလို့ ဆင်းရဲနေသေးတာပဲမယောင်ရဲသေးသမျှလည်းမချမ်းသာသေးဘူးဆင်းရဲနေတာပဲတန်တုတ်တိပရမန္တနာရသမျှနှင့်မြတ်တာရောင်ရဲ့အောင်အဲတင်နေ၍နေရခြင်းသည်ပရမန္တနာပစ္စည်းနှင့်စာရသီလနှင့် မတတ်မိတာအမြတ်လက်ကြီးပါပေသည်တဲ့ရတာလေးရှိတာလေးနဲ့တင်းနေရောင်ရနေတယ်ဆိုလို့ရှိရင်တဲ့ အကောင်းဆုံးရခြင်းပဲအကောင်းဆုံးလက်ပဲဒါကမင်္ဂလာမှာလည်းပါတယ်မဟုတ်လားဘယ်လိုဘယ်လိုဆိုတော့မင်္ဂလာအန္တုတိစာစာရေတောက်ရေဝုစင်ရေနှင်နေရေထိုင်ရာအရာရာတွင် စိတ်ထားပြင်း၍လူကျင်လောဘမပြင်းပြပဲမြတ်တချင်းငိမ့်တင်းနှိမ်ရောက်ရဲခြင်းသည်လည်း ဥတ္တမံချမ်းသာဆောင်တာ လွန်ထူးမြတ်သည်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လားစာရေးတောက်ရေးဝုစင်ရေးနှင့်နေရေးထိုင်ရာအရာရာတွင် စိတ်ထားပြင်၍လူကျင်လောဘမပြင်းပြပဲမြတ်တာချင်းချင်းတင်းတင်းရောင်ရဲခြင်းသည်လေဟောဘလို့စိတ်ထားပြင်ရမှာလဲ အလွန်ကြီးတဲ့လောဘကိုပြင်ပေးရမှာဟုတ်တယ်မဟုတ်လားမြတ်တာယုံမဲ့သုံးလောက်ဆွဲလောက်ယုံမဲ့နေဖြစ်ထိုင်ဖြစ်လောက်ရောက်ရောက်လုံးမဲ့လောက်ယုံမဲ့လောဘကဖြစ်ပါစေအပူလောဘတွေမရှိစေနဲ့အပူလောဘရှိရင်ဆင်းရဲကြီးပဲဒီလိုမဟုတ်လားတန်တုတိစာစာရေတောက်ရေဝဆင်းရဲနေနေထိုင်ရာအရာရာတွင် စိတ်ထားပြင်၍လိုခြင်းလောဘမပြင်းပြပဲမြတ်တချင်းကျိန်တင်းနေရောင်ရဲခြင်းသည်လေဥတ္တမံချမ်းသာဆောင်တလွန်ထူးမြတ်သည်မင်္ဂလံကြီးပွားချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေသည်ဟုတ်ကလားမင်္ဂလာဒေသနာတစ်ခုကိုပဲကျင့်ညက်အောင် သဘောပေါက်အကုန်စင်သဘောပေါက်ပြီဆိုလို့ရှိရင်တော့ချမ်းသာအောင်မနေတတ်မထိုင်တတ်ပေဘူးလား နေတတ်ထိုင်တတ်တယ်အဲ့ဒါကိုသဘောမပေါက်နိုင်လို့မင်္ဂလာထဲမှာလောကီလောကုတ္တရာနှစ်ဖြာချမ်းသာအောင်နေထိုင်ရေးအတွက်အကုန်လုံးအပြည့်စုံပါတာပဲအပြည့်စုံပါတာအတိတ်တော့တင်းနေရောက်ရဲတယ်လို့မရှိကြေတဏှာဓာသောတဏှာကျွန်းကြီးသာဖြစ်ကြကြ၏ဟောဘုသူကျွန်းနေတာ တဏှာကျွန်းတယ်ဒီနေ့တော့ဘုန်းကြီးတော့ဓာရုခံတော်ပမသုံးမရောက်တော့ဘူးနဲ့တူတယ်နော်ဘယ်နဲ့တော့ပြိဿကောင်းပါနဲ့နော်နောက်နောက်တရင်ပေါ့အဲနောက်တရင်ပေါ့ဒီလိုပဲတရားဆိုတာလောကသဘာဝရောက်ရရောက်ရရှောက်ပြောရင်တရားပဲပေါ့မဟုတ်လားကဲမဟုတ်အခုပြောတာဒီတရားမဟုတ်ဘူးလားအဲတရားတွေကြီးပဲမြတ်စွာဘုရားဟောထားတယ်ဟောထားတယ်ကြီးပဲသဘာဝသိကြ တဏကျွန်နေတဲ့တဏခိုင်းရလုံနေရတာတဲ့အဲနဲ့အဝတ်စားလှလိုက်လေဝေးအောင်ဝယ်ဖို့ရအတွက်သူကပိုက်ဆံရှာကြည့်အောင်ဆိုမရှာရဘူးလားအဲရှာရတယ်ဘသူကခိုင်းတာတဏခိုင်းတာအေးဟိုတယ်မှာကော်ဖီဟိုဟိုတယ်မှာကော်ဖီတစ်ခွက်120တဲ့သိရတာရှိတဲ့ကံအဲ့ဒါတောက်ချင်ပိုက်ဆံရှာအောင်ရှာပြန်ပြီဟုတ်တယ်မဟုတ်လားဘသူခိုင်းတာ သေးကြဘူးလားဟဲ့တဏှာကျွန်းကြီးပဲတဲ့စဉ်းစားကြည့်ရင်တော့သဘာဝတွေကသိဟုတ်တာနော်အဲ့ဒီသဘာဝတွေကိုစဉ်းစားဆင်ခြင်ပြီးတော့နေတတ်မယ်ဆိုလို့ရှိရင်လည်းပဲချမ်းသာအောင်နေလို့ထိုင်လို့ရပါတယ်အဲ့ဒါမာစီဆရာတော်ဘုရားကြီးကဘယ်လိုမိတ်တယ်လဲဆိုတော့လိုမပြေဝ အာမယတဏကျွန်ကြီးသာတကားတဲ့ဟောတော်တော်ကောင်းတဲ့စကားလုံးနေလိုမပြည့်ဝဆိုတာဥနောယော့နေတယ်ဆိုတဲ့စကားလုံးအမြဲတမ်းယော့နေတာပဲတဲ့အာမယဆိုတာအတိတ်တော့မတင်းတိမ်မယောင်ရဲတာအဲ့ဒါကို အာမယတဏဒါတော့တဏကျွန်ကြီးပဲတဲ့လိုမပြည့်ဝအာမယတဏကျွန်ကြီးသာတကား ပြီးတော့မှအဲ့ဒါလို့သာလိုခြင်းလိုခြင်းလိုခြင်းနေလို့တဏှာခိုင်းနိုင်တာလုံနေတာတဲ့လုံတာလုံတယ်ကိုဟာလည်းရှိဘူးတဲ့ကိုဟာရဲ့လို့လည်းမရှိဘူးတဲ့အတကောလောကောတဗ္ဗမဟာယကမဏီယံလောကလူအပေါင်းသည်အတကောကိုပိုင်းဥစ္စာမရှိကြပါကြည်တဗ္ဗံရှိသမျှအလုံးစုံကို ပဟာယထားခဲ့ပြီးတော့ကမဏီယံ သေမင်းခေါ်ရကောက်ကောက်ပါအောင်သွားရမှာပါတကားတဲ့ဟုတ်သလားအဲ့ဒါမြတ်စွာဘုရားဟောတာဒီလေးချက်ပဲဟောတယ်အဲ့လေးချက်ဟောတာကိုရထပါဠဆိုတဲ့တထေသာဒီလေးချက်သဘောကျပြီးတော့အိမ်ကိုယဟန်ပြုခွင့်တောင်းတယ်အဲဒါတွေဟာအကုန်လုံးဆင်းရဲတွေကြီးပဲဆင်းရဲကြောင်းတွေကြီးပဲအဲဒီဓာတွေကလွတ်အောင်လှုပ်ပါလှုပ်မှဖြစ်မဲ့ဥပေနာဘေးသေဘေးတွေတဏှာဘေးတွေ တတိယလွတ်အောင်လုံးမဆိုမဲ့ဖြစ်မယ်ဆိုပြီးတော့ဒီလေးချက်ကလေးကြားလိုက်တာ ਨੇ တရားသဘောပေါက်ပြီးတော့အိမ်ကိုခွင့်တောင်းတာအိမ်ကလည်းတူရိသောသာတထေသာစားမကုန်တော့မကုန်ကျွယ်ဝချမ်းသာနေတာဆိုတော့တူရိသာဆိုတော့လက်မလွတ်ခြင်းခွင့်မပြုဘူးဂိုင်းခွင့်မပြုဘူးဆိုလို့ရှိရင်တော့ဒီနေ့ကစပြီးတော့အစာမစားတော့ဘူးဆိုပြီး အစာငတ်တိုက်ပွဲဆင်လိုက်တယ်ရထပါလာသရူသား အဆန်ကတိုက်ပွဲဆင်းလိုက်တယ်တရက်မိဘတွေကမလှုပ်ဘူးနှစ်ရက်မလှုပ်ဘူးသုံးရက်မလှုပ်ဘူးလေးရက်မလှုပ်ဘူးငါးရက်ကြာတော့လှုပ်လိုက်အဲမဖြစ်ချေဘူးဘယ်နဲ့လို့ကမတော့ဟိုလူအကူကြီးတောင်းဒီလူအကြံဉာဏ်တောင်းတယ်သူကလည်းမလျှော့ဘူးနောက်ခொနှစ်ရက်ရှိတဲ့အခါကျတော့ဒီကမြော့နေပြီအဲ့ဒီအခါကျတော့မိဘတွေကလျှော့ပေးတယ်မိဘမေတ္တာကို ကိုသာဆင်းရဲတာမကြည့်လို့ဘူးသေတယ်ဆိုတာတော့ဘိုးမကြည့်လို့တော့ပေါ့မဟုတ်လားအဲ့ဒါမေတ္တာပဲမဟုတ်လားဒါနဲ့သူတို့သဘောမတူတော့လည်းပဲကဲသားရဲ့ဒီလိုဆိုလို့ရှိရင်တော့သားဝှချင်တဲ့ယဟန်ပြုပါတော့သို့တော်တခုလေးတော့ဂတိပေးပါယဟန်ပြုပြီးတဲ့အခါကျရင်တော့အမေဖေတို့စီကြွပြီးတော့အဖူးမျိုးခမား ရန်ဝန်နဲ့ဖူးပြရစေဒါလေးတော့ဂရိပေးပါအဲဒါသားကလည်းပဲသိဝမ်းသာသွားပြီးတော့ဂရိသေးသေးချာချာပေးတယ်ဂရိသေးသေးချာချာပေးတယ်ဒါနဲ့ယဟန်ပြုသွားတယ်ယဟန်ပြုပြီးတော့အာထုတ်တဲ့အခါကျတော့ယဟနာဖြစ်သွားတာရထမညာရထဖုန်ညာရပြီရှင်ရထပါလာတဲ့ အဲဒီဓမ္မယုံမှာအဲ့ဒီသုတ်ဒေသနာအပြည့်စုံအစာဆုံးဟောဘူးပါတယ်ဟောဘူးပါတယ်ဒါကြောင့်မလို့အခုမဟောပါဘူးအခုကမဗမာစကားပြောသလိုမစတငန်လေးပေါ့နော်မစတငန်လေးအဲ့ဒီဆရာတော်ကြီးရဲ့ဆောင်ပုဒ်ကိုသဘောပေါက်ပြီးတော့နားလည်ရဘ ਹੁ တုတ္တရဆင်ញင်စဉ်းစားရယုံလေးပါပဲ gain light ဆို ဩနာတိတုမောင်းနှင်ဖို့လူတို့မမြဲပါတကားဩနာတိတုမောင်းနှင်ဖို့လူတို့မမြဲပါတကားလူတို့မမြဲပါတကားဆို သူကမောင်းနှင်ပြီးပို့နေတာရုပ်နဲ့နာငါဟုတ်ကဲ့လားဘာကမောင်းနှင်ပို့နေတာလဲရုပ်နဲ့နာငါမောင်းနှင်ပို့နေတာစောင့်ရှောက်သူမဲ့ကိုရာမဲ့အာနွယ်လှကြည်ပါတကားအာနွယ်လှကြည်ပါတကားစောင့်ရှောက်သူမဲ့စောင့်ရှောက် ကိုးရာမဲ့ကိုးရာမဲ့အာနွယ်လှကြည်ပါတကားအာနွယ်လှကြည်ပါတကားသို့လိုမပြေဝလိုမပြေဝအာမယ တဏှကျွန်ကြီးသာတကားလိုမပြေဝအာမယအာမယတဏှကျွန်ကြီးသာတကားတဏှ စ္စာမရှိပါစွန့်ကသွားရမှာပါတကားကိုယ်ပိုင်ဥစ္စာမရှိပါစွန့်ကသွားရမှာပါတကား မုတ်ဒေသဤလေးဝဗုဒ္ဓဟောကြားမြင်မှတ်တာဓမ္မုတ်ဒေသဤလေးဝဗုဒ္ဓဟောကြားမြင်မှတ်တာ ဓမ္မုတ်ဒေတာဆိုတာလမ်းညွန်တရားဘဝလမ်းညွန်တရားလို့ဆိုနိုင်တာပေါ့လမ်းညွန်တရား၄ချက်ဒီချက်တွေသတိထားလို့ဆိုလို့ရှိရင်နေတတ်ထိုင်တတ်တယ်နော်ပြန်ဆို တရားသဘောတွေဆင်ញင်နှလုံးသွင်းမိတဲ့အခါကျတော့ဒေါသသမာမာနသနေနဲ့ပြောနေကြတာတွေကြားတဲ့အခါကြက်သီးမထဘူးလားဟဲကြက်သီးထားကြရေဩမသိရှာကြဘူးမသိရှာကြဘူးမဟုတ်ဘူးလားကိုကိုကိုထင်းနေကြတာနော်ဒါကြောင့်မလို့ဘုန်းကြီးတို့မေတ္တာပို့ရဲပါတယ်မဟုတ်လား အဲ့ဒါတွေကင်းကြပါစေဒါတွေဟာလကဟာတွေပဲဆိုတာပါဘူးလားဘယ်လိုပါလဲအာလုံးတ attva တွေဒေါသမမနာကင်းကြပါစေယံမူလိုခြင်းကင်းကြပါစေနှိမ့်ဆက်လိုခြင်းကင်းကြပါစေတပ်ဖြတ်လိုခြင်းကင်းကြပါစေ ရန်ညို့သူခြင်းကင်းကြပါစေမနာလိုခြင်းကင်းကြပါစေစိတ်ထားဖြူစင်မေတ္တာဝင်ချစ်ခင်ကျင်နာကြပါစေဟုတ်ကဲ့လားအဲ့ဒီမေတ္တာဘုန်းနဲ့ဆိုရင်တော့အခုနဒေါသတံမာမနတံနေဟာဖြင့်တခြားစီဖြစ်မနေဘူးလားတကယ်ပဲကြက်သီးထားเสียပဲ မသိရှာကြပဲကိုကိုနာသေးသို့မောင်းနှင်ဖို့လူတို့မမြဲပါတကားစောင်းလျှောက်သူမဲ့ကိုရာမဲ့အာနှဲ့လှကြပါတကားလိုမပြေဝအာမယတဏကျွန်ညီသာတကားကိုယ်ပိုင်ဥစ္စာမရှိပါဆုံးငါသွားရမှာပါတကား gain ဒီနေ့တော့ဒီလောက်နဲ့တော်ပြီเนาะ အဲဒါတော့ခန္ဓာပမတုတ်ကနောက်ဥပုဒ်ကြမှာဆက်တာပေါ့အဲစာရွက်ကလေးတွေလည်းပါပါစေနော်နောက်ဥပုဒ်ကြတော့နောက်ထပ်လည်းမဝေနိုင်တော့စာရွက်ကဂုံနေချမ်းမြေပုံနှိပ်တိုက်ကနောက်ထပ်မရိုက်နိုင်တော့ဒါကြောင့်ဒီမြတ်စွာဘုရားရဲ့ဓမ္မုတ်ဒေသခေါ်တဲ့ဘဝလမ်းညွန်တရား၄ပါးကိုစိတ်ထဲမှာဆင်ញံနှလုံးသွင်းပြီးအမြဲတမ်းသတိရှိပြီးတရားလက်မလွတ်ရအောင်ဆင်ញံနှလုံးသွင်းခြင်းအပြင် စိတ်ချမ်းသာကိုချမ်းသာနဲ့ကုသိုလ်တရားပွားများအောင်အားထုတ်နေထိုင်နိုင်ကြတဲ့သူတော်စင်များဖြစ်ကြပါစေ။